အခန်းကြီးကို အငယ်1မှ9ရှေဘပြည်ကိုအစိုးရသောမိဖုရားသည်ရှောလမုန်၏တည်င်းကိုကြားလျင်နက်နဲခက်ခဲသော ပြဿနာအပြင်သူကိုစုံစမ်းခြင်းဟံနန္တာမျိုးနှင့်များစွာသောရွှေအဖိုးထိုက်သောကြောက်တို့ကို ဆောင်သောကလအုပ်များ လိုက်သောသူများနှင့်တကွယေရုရှလင်မြို့သို့လာ၏ရှောလမုန်မိကြီးထံသို့ရောက်သောအခါမိမိအလိုဆန္ဒရှိသမျှကိုဆွေးနွေးမေးမြန်းလေ၏ သူမေးမြန်းသော ပြဿနာ ရှိသမျှတို့ကိုရှောလမုန်သည်ဖြေလေ၏။နားမလည်၍မဖြေနိုင်သော အရာတစုံတခုမျှမရှိ။ရှေဘမိဖုရားသည်ရှောလမုန်၏ပညာကို၎င်း၊တည်ဆောက်သောအိမ်တော်ကို၎င်း၊စားပွဲတော်တန်ဆာကို၎င်း၊အမှုတော်စောင့်တို့နေရာထိုင်ရာကို၎င်း၊လုလင်တို့ခစားသည်အခြင်းအရာကို၎င်း၊သူတို့ဝတ်သောအဝတ်တန်ဆာကို၎င်း၊ ဝန်စည်းများနှင့်သူတို့ဝတ်သောအဝတ်တန်ဆာကို၎င်း၊ထာဝရဘုရား၏အိမ်တော်၌မီးရှို့ရာယဇ်ပူဇော်ခြင်းကို၎င်းမြင်သောအခါ၊မိန်းမောတွေဝေလျက်ရှိ၍၊ကိုယ်တော်၏အခြင်းအရာနှင့်ကိုယ်တော်၏ပညာကိုအကျွန်ုပ်သည်ကိုယ်ပြည်၌ကြားရသောသိတင်းစကားမှန်ပါ၏။သို့သော်လည်း၊ကိုယ်တိုင်ရောက်၍မမြင်မှီထိုစကားကိုမယုံ။ယခုမူကား၊ကိုယ်တော်ပညာကျယ်ခြင်းအရာမှာအရင်ကြားရသောစကားသည် တဝက်ကိုမျှမမီအကျွန်ုပ်ကြားရသောတည်င်းကို ကိုတော်လွန်ကဲပါ၏ရှေ့တော်၌အစဉ်နေ၍ပညာတော်ကိုကြားရသော ကိုတော်ဤလူနှင့် ကိုတော်ဤကျွန်တို့သည် မင်္ဂလာရှိကြပါ၏ကိုတော်ကိုနှစ်သက်၍ကိုတော်ဤဘုရားသခင်သာရဘုရားကို စားတော်ရှင်မြင်းအရာနှင့်ရာဇပလင်တော်ပေါ်မှာ တင်တော်မူသော ကိုရောဤဖျားသခင်သာရဖျားသည် မင်္ဂလာရှိတော်မူစေတည်းကိုရောဤဖျားသခင်သည်ဣဒရေလအမျိုးကိုချစ်၍အစဉ်အမြဲတည်စေခြင်းသောကြောင့်ဖြောင့်မတ်စွာတရားစီရင်စေခြင်းငှာကိုရောကိုဣဒရေလရှင်မင်းအရာ၌ခံထားတော်မူပြီဟု ရှင်မင်းအားပြောဆို၍ရွှေအခွက်120နန္တာမျိုးအများ ကြောက်မြတ်တို့ကိုဆက်လေ၏ရှေဘမိဖုရားသည်ရှောလမုန်မင်းကြီးအားဆက်သောနန္ဒာမျိုးနှင့်တူသောနန္ဒာမျိုးသည်မရှိရှောလမုန်မင်းကြီးသည်ရှေဘမိဖုရားဆက်သည့်အတွက် ပြန်ပေးသောလက်ဆောင်မှတပါမိဖုရား၏အလိုဆန္ဒပြည့်စုံစေခြင်းငှာသူတောင်းတမျှကိုလည်းပေးတော်မူ၏ထိုနောက်မှမိဖုရားသည်မိမိကျွန်တို့နှင့်တကွမိမိပြည်သို့ပြန်သွားလေ၏အငယ်30မှ21 ။အောဖိရမြို့မှရွှေကိုဆောင်ခဲ့သောဟိရန်ကျွန်နှင့်ရှောလမုန်ကျွန်တို့သည်အာလဂုံတစ်သားများကြောက်မြတ်များတို့ကိုလည်းဆောင်ခဲ့ကြ၏။ထိုအာလဂုံတစ်သားဖြင့် ရှင်မြင်းသည်ဗိမာန်တော်ပုလုံတန်းနှင့်နန်းတော်ပုလုံတန်းကို၎င်းတည်ခြင်းဆိုသောသူတို့စောင်းနှင့်တရောတို့ကို၎င်းလှုပ်လေ၏ထိုသို့သော အာလဂုံတစ်သားသည်ယူဒပြည်၌တခါမျှမပေါ်လာရှောလမုန်ထံသို့တစ်နှစ်တစ်နှစ်လျင် ရောက်သောရွှေအချိန်ကားအခွက်666ပိတာဖြစ်သည်ထိုမှတပါကုံတယ်များလျှဲသမားများအာရပ်မင်းကြီးရှိသည်များမြို့ဝန်များဆက်သောရွှေရှိသေး၏ရှောလမုမင်းကြီးသည်ရွှေ6ပိတာစီဖြင့်ဒိုင်းကြီး200 3ပိတာစီဖြင့်ဒိုင်းငယ်300တို့ကိုထုလုပ်၍လေဗနုန်တောတစ်သားနှင့် တိဆောက်သောနန်းတော်၌ထားတော်မူ၏။ရှင်မြင်းသည်လည်းစင်စွယ်ရာဇပလင်ကြီးကိုလှုပ်၍ရွှေစင်နှင့်မွမ်းမံလေ၏။လေကား၆တိနှင့် ရွှေဖနက်သည်ရာဇပလင်တော်နှင့်တဆက်တည်းရှိ၏။ထံရတစ်ဖက်တစ်ချက်၌မိစရာလက်ယုံတန်းနှင့် ပြည့်စုံ၍လက်ယုံတန်းအနားမှရှင်သည့်နှကောင်ရက်နေ၏။လေကား၆တိအပေါ်တွင်တစ်ဖက်တစ်ချက်၌လည်းရှင်သည့်၁၂ကောင်ရက်နေ၏ ထိုသို့သောရာဇပလင်သည်အဘယ်တိုင်းနိုင်ငံ၌မျှမရှိရှောလမုန်မင်းကြီးတောက်သော ဖလားတော်ရှိသမျှနှင့် လေဗနုန်နန်းတော်၌သုံးသော ဖလားတော်ရှိသမျှတို့သည်ငွေဖလားမဟုတ်ရွှေဖလားတက်တက်ဖြစ်၏ရှောလမုန်လက်ထက်၌ငွေကိုအလင်းပမာဏမပြုတ်တတ်ကြရှင်မြင်းဤသင်္ဘောသည်ဟိရန်မင်းကျွန်တို့နှင့်တာရှုမျိုးတို့တောတတ်သဖြင့် သုံးနှစ်တခါတာရှုသင်္ဘောသည် ပြန်လာ၍ရွှေငွေစင်စွဲမြောက်များဒေါင်းများကိုဆောင်ခဲ့တတ်၏အငယ်22မှ31ထိုသို့ရှောလမုန်သည်မြေကြီးပေါ်မှရှိသည်မြတ်သောရှင်ဘီရင်တို့ထက် ပညာနှင့်စည်းစိမ်အားဖြင့်လွန်ကဲ၏ရှောလမုန်၏နှလုံး၌ဘုရားသခင်သွင်းပေးတော်မူသောပညာကို အတိုင်းတိုင်းအပြည်ပြည်ရှင်မြင်းတို့သည် ကြားရအံ့သောငှာမျက်နာတော်ကိုဖူးလာကြ၏လာသောသူအသီးသီးတို့သည် ရွှေဖလားငွေဖလားအဝတ်တစားစစ်တိုက်လက်နှင့်နန္တာမျိုး မြင်းလားတို့ကိုနှစ်တိုင်းအခွန်ဆက်ရကြ၏ရှောလမုန်သည်လည်းယထာတော်များနှင့် ထိုင်သောမြင်းတင်းကုတ်၄တောင်မြင်းစည်းသူရဲ့၁၂ရှိ၏ယထာထိန်မြို့တို့၌၎င်းယေရုရှလင်မြို့အထံတော်၌၎င်းထား၏မြစ်ကြီးမှဆ၍ဖိလိတိပြည်နှင့် အဲဂရုပြည်စွန်းတိုင်အောင်ရှိသော ရှင်ဘီအပေါင်းတို့ကိုအစိုးရ၏ရှင်ဘီသည်ယေရုရှလင်မြို့၌ငွေကိုကြောက်ခဲကဲ့သို့၎င်းအာရစ်ပင်တို့ကိုလွင်ပြင်၌ပေါက်သောတဖန်းပင်ကဲ့သို့၎င်းများပြားစေ၏ရှောလမုန်ထံသို့မြင်းများကိုအဲဂရုပြည်အဆရှိသောခတ်သိမ်းသောပြည်မှ ဆောင်ခဲ့ကြ၏ရှောလမုန်ပြုမှုသော အမှုရာကျွင်းလေသမျှအစအဆုံးတို့သည်ပရောဖက်နာသန်၏ကျမ်းရှိလောမြို့သားအဟိယ၏အနာဂတ်ကျမ်းနေပတ်သားယေယောဘောင်တစ်ဖက်၌ပရောဖက်ဤဒေါ်ဤဗျာဒိတ်ကျမ်း၌ရေးထားလျက်ရှိ၏ရှောလမုန်သည်ယေရုရှလင်မြို့၌နေ၍ဣဒရေလနိုင်ငံကိုအနှစ်40စိုးစံပြီးမှဘိုးဘေးတို့နှင့်အိပ်ပျော်၍ခမည်းတော်ဒါဝိမြို့၌ တင်းကြိုခြင်းကိုခံလေ၏သားတော်ရောဗောင်သည်ခမည်းတော်အရာ၌နန်းထိုင်၏